သာသမီတူဒီသာစုဒီသာစုကအခုဒီတရားဟောရပလန်ဒီလက်ကမနေ့ကဒီပလန်လက်ကကြံပြီးတော့သံဃာတော်တွေရောယောဂီတွေရောဒါရောက်တဲ့ဉာဏ်မိတဲ့ပုဂ္ဂိုလ်တွေရောမညာတော်မညာဆောင်ဆဲတဲ့ဘောဇဉ်တွေဒီမွေးကြံတဲ့ အခုပြရမယ်တရင်နဲ့ဆိုတော့ဒီသားကြီးပါနဲ့ဒါလည်းရောပြီးတော့ဒီသားကြီးရဲ့ပုဂ္ဂိုလ်တွေကကျွန်တော်ကြအကြောင်းပြုပြီးတော့ဝါမေဝါနာဒါရုဏမောရဏခေါ်ရစိတ်ကြတဲ့သူ့ပြီးတဲ့ခါရရသလင်းဆိုတာကပန်းငင်ကဆိုတဲ့ပုဂ္ဂိုလ်တွေဖြစ်ပန်းငင်ကသလင်းဆိုတာ ဟောသောသူထိုင်နေခြင်းကိုလည်းပါဠိတာလို့ခေါ်ပါတယ်ပါဠိတာအာဝိသိတ်ကပါဠိတာဟောသောသူထိုင်နေခြင်းကိုအာဝိသိတ်ကခွေပြီးပါဠိတာအာဝိသိတ်ကဟောသောခွေပြီးပါဒါတော့ဖြစ်ပြီးတော့ထိုင်လာတော့ပလင်လို့ခေါ်တာထိုင်ခြင်းကိုပဲပလင်ခေါ်တယ် ခန္ဓာဌာနအကြောင်းပြုပြီးတော့မူလရင်းကပန်းလန်ကားလို့ခွန်သူပါတဲ့ခုံခန္ဓာပြည့်တဲ့ခုံဒါနဲ့တော့အခုဒီကနေ့မှပြရတာကပန်းလန်ကောတိသမသကောဆိုပြီးတော့ပန်းလန်ကားနဲ့မင်းစကားအပြည့်ရဲ့ဆိုမင်းစတယ်ညောင်းရောမင်းစကားဆိုတော့လောင်းကလေးတွေရိုးရိုးကဒီလိုယူနေကြရတာဒါကြောင့်လည်းဒိဋ္ဌာမာရ ဒါကအကျေရင်းလုံးနေတဲ့ကာကြီးကကိုယ်တက်ကျင်နဲ့ဆက်လာတာဟောညောင်းကြောင်းနဲ့ပြည်ရတယ်ကအထူးကြီးပဲဒီအရေးတော်ကြီးကြည့်ရတာဘယ်လိုကြော်လဲညောင်းကြောင်းနဲ့ပြောသတိရင်ကြည့်သေးသည်ပြောဒါရကျမ်းမှာလည်းပါတယ်ပရိသင်ကြီးရတဲ့ပလင်ကြီးနဲ့ဒီလိုပါအဲဒီအိတ်တော်ကအိတ်တော်လည်းရတယ် ညောင်ကောင်းကြရင်ကတော့အိပ်ကွာတက်တယ်ပေါ့ပလင်ကတော့အဲငနေထိုင်ဖို့အိပ်ကျင်တယ်အိပ်ဖို့ညာကလည်းပလင်ဆိုတာကလေးတော့ခုံနဲ့ပဲတူပါရဲ့ဟာရဆိုတော့ဘုံမျိုးတွေဒီကခုံခုံလို့ရနေတာပါနင်းနေတယ်ဒီကနင်းနေလို့အာသံဒီဒီသင်္ကောဆိုပြီးတော့ရဟန်းတော်က မထုံကောင်းတဲ့နေရာတွေကြည့်ရတယ်အာသံကြီးအာသံကြီးဆိုတာကျဲချီရဲတယ်လို့ပြောတာဒီတော့ဒီရန်ဆက်ကသဘောတူလို့ပါအဲဒီခုံမှာရောက်ကြည့်လို့မြင်တော့အဲဒီခုံမှာဆံရမှုလို့ဆိုသူလူလဲဝါကွမ်းလို့ဆက်ထားတယ်ငွေရအောင်ငွေရနေရအာ သမာဓိတော့မူရလို့လည်းခေါ်ပါတယ်ဒီရတဲ့စာလုံးကတော့ဘုံပြေဆိုပြီးတော့ဒီဒီဘုံပြေဆိုပြီးတော့စာရညာနာဒီလိုမျိုးတော့ဘုံပြေလို့ခေါ်ပြီးတော့အခုပုဂ္ဂိုလ်ကဘုံပြေကြပြီးတော့မသိမွေးရတယ်အဲမို့လို့ဝါဘာနေထဲထားတော့ဒီအဲဒီမွေးရတာကအနောင်ဉာဏ်နဲ့ဥဒ္ဒံဥဉ္ဇံလို့ မြဲပြီးရဲတယ်အဲ့ဒါတွေဆက်တာပါတော့လုံးဝကောင်းပါအဲဟိုမလုံးဝကောင်းတဲ့ဇာရမို့လို့ဝါကွမ်းနဲ့ဆက်ရတယ်ကြာမိုးရရတယ်အလုံးဝကောင်းကျန်ပြည်နယ်တွေမှာတော့အေးရတယ်ဥပဒေတော့တုံးနေကြတာပါလားကျန်ပုံတွေလည်းမပြီးဘူးလားပြောရတော့အဲဒီလိုဆိုဆက်မှာမိုးရကြီး သုံးတာထိုင်မို့ရရောပါတယ်အကုန်လုံးလုံးပါထုံလို့တော့ရဒီကျင်းနေတာမကျင်းပန်းကောတယ်ပလင်းအဲ့ဒီပလင်းကလည်းညာညာထိုင်ကောင်းမှုဆိုပလင်းကဘယ်လိုလဲနော်ဆိုလို့ဒီပါရဲလို့ဒီတော့မှပါရဲဒီလေးကြားလို့တော့ဒီနေ့ကြားလို့အားလုံး သမာဓိမှာသီလကနာပြန်ဆိုတာတွေအဲ့ဒါနဲ့ခတ်တူကိုကျဲဆိုတော့ဟိုဟာကတော့ဆန်လေးခုနဲ့ဆက်လက်နေတူပါတယ်အခုခါကျတော့ဟုတ်ပုံမရပါဘူးသမာဓိရဲ့ရှိတဲ့ဘယ်လိုမျိုးတွေကဒီမှာဒီကိုမရပါဘူးဆိုတာအဲသင်္ကေတရသတိပါရယုတ်ဒီတော့မှဆက်ထားတယ် ဒါငါပဲသင်္ခါရပြုပြီးရခတ်ကြရတယ်ပြုတော့ခတ်ကြရတယ်ဆိုထုတ်ပြီးတော့သုံးလို့ရတယ်ဒါငါထွန်းထားတယ်ဆိုရင်တော့ဒီရုပ်ရှိရမှာပြန်တယ်တဲ့တဲ့ကညီပါပြတာနဲ့ဆက်မှန်တော့လာတော့သုံးလို့သုံးမှနဲ့တဲ့အဲ့ဒါအာသန်ဒီဒီလောက်ကြည့်ရဲ့မြင်တဲ့ခုံသူဒီလဲဝါကွမ်းထက်ထားတဲ့မွေးရဲ့ ပန်းလင်ကိုရှင်လေးကြောက်စားပြီးကြောက်မှတဲ့နေခိုးအဲအဲ့ဒါကတော့ကိုထိုင်ပုံမှာလည်းသူကအပန်းလင်ကအဲ့ဒါလည်းဒီကျင်းနဲ့ပြင်တော်ဘုရားဘယ်လိုသုံးမှမလို့အမိရတို့ဒီလိုသုံးတာအမာရီရနဲ့တိတ်ကြည့်ရမို့ဒီတော့ကသုံးသုံးလည်းဒီကုလည်းပဲအမိရဒီလိုလည်းအသုံးကြည့်ကြမှာလည်းပြောမှာအဲ့ဒါတွေကိုပြင်ဆိုတာဒီလိုလည်းရခိုင်မလဲကြတယ်ခုံမဲ့ တော့ညောင်းကောင်းတဲ့သူပရိယာလုပ်ပြီးဟောရတာဒီလိုလုပ်ပြီးတော့အပြည့်အပြည့်ရတာဆိုတော့လေအဲ့ရအဲ့ရညောင်းကောင်းခြင်းကိုတော့ပြင်ကတော့ဒီလိုတော့မခေါ်ဘူးနဲ့ဆိုတော့ပြင်ကဆိုတော့သိကြမယ်ပြရမှာအဲ့ရအဲ့ရညောင်းကောင်းခြင်းမျိုးသိကြမျိုးမဟုတ်ပဲနဲ့ရိုးရိုးခုံမဲ့တူပါတဲ့တော့ဘယ်လဲကအခု ငါးဒီမှာသင်တို့တော်များထားတဲ့သလင်းဒီရားဟောဝေယသလင်းအားရတော့သင်နေနေသုံးတဲ့ပလင်းနေသူ့ယူပြီးတော့လောက်ထားတယ်မနာကောင်းတာပလင်းကြီးတွေပါလေဒါကျေတော့မှလောက်ကမရှိဘူးမဟုတ်ညဇာရီကတရားပြတော်မူတဲ့အခါဘောရင်းနာမည်အောက် မျက်စိစုပ်ကိုကျဲလိုက်တဲ့အခါမှာပလင်ဖြစ်တယ်လို့ပြောထိုင်လို့ရပလင်ဖြစ်အဲဒီပလင်ကသုဒ္ဓတာဟာသရှိတယ်လို့ဆိုဆယ်လေးဟာသရှိတယ်ဟာသအကောင်လဲလို့ဆိုဆယ်လေးတော့အဲဆယ်လေးတော့အကျယ်လားအမြင်လားဆိုအများအမြင်ကိုသဘောကျတယ်ဆယ်လေးတော့မြင်ခုံကြီးဆယ်လေးတော့မြင်တယ်ခုံဆိုတော့ ဒါကမှလူကားတော့ဘာလို့ကြည့်ပါလို့ဘာလို့လဲလက်ကိုတက်တော့တော့ဆက်တော့နည်းဆက်လေးတော့ဆိုတော့လူနှစ်ယောက်ဒီသုံးယောက်တော့မကဘူးဆိုတော့နည်းဟာသာကိုမယူလို့ကျင်လာတာဆက်လေးမိုက်ဆိုတော့သုံးမိုက်ပြီးတော့ဆယ်နှစ်မိုက်တော့လေးတော့ လေးရံဘာသာကဒီမှာမဟုတ်လေးရံနဲ့တူလေးရံနဲ့တူဒီမှာပါသေးရံတူဆိုတော့ဒုတိယတာကလေးဒါလည်းပဲသူကဒီကားရောဘာမှတက်တယ်နဲ့ဒီတိုင်းပြင်တော့ခုံပြရမယ်ပဲဒီနည်းမှလည်းတက်လို့ရတော့ရပါလားဒါပေမဲ့မလိုရဘူးပေါ့လေဒီကားတော့ဖာရမယ်အဲဒီမဲ့ဘုရားဝင်ကျမ်းကပြထားတာကတော့ ကိနာတံပတိတို့ဒီအထင်းလိုရကြကြတာပါပဲအဲနောက်ပုဂ္ဂိုလ်ရဲ့စာရိသုစာရိရတော့ယရနာယရနာရှင်ပြီးတော့ပြန်ဆိုပြီးတော့ဒီလိုလည်းမွန့်တင်ပြီးတော့ပြောရဟောရရေးသားရဘုရားဝင်ကျမ်းမှာတော့ဘုရားဝင်ဆိုတာကိုသိကြရကြမှာပဲသူကတော့မြဲခြင်းတော့ရိုးရိုးပါပဲမြဲခြင်းနဲ့ပြည့်စုံတယ်ဘုရားရဲ့ယူဆပါ သတိဟာသတိမိုက်ဆိုတာလည်းပဲအမြင့်ကိုဘုန်းကြီးကမြည်တော့အကျေပဲနေမှာပါပဲထိုင်တော့ထိုင်တော့ဒီဝန်းဖြစ်တာကိုမြင်လာသိရင်မြင်လာတယ်ဒီမြင်နေတော့မြင်သိရင်ဒီဝန်းဖြစ်ဖို့ရရည်ရည်အဲ့ဒါရိုးရိုးပြင်မှာပဲမြက်ကိုခင်းလို့ဖြစ်သွားတာမြက်ခင်းဆိုရင်တော့အိန္ဒိယမှာတော့ 15ရက်သေးရတယ်မြဲချင်းပြီးတော့အေးကြထိုင်ရတယ်လို့လုပ်ကြတာပဲမြဲသူတို့မှအေးချင်းတယ်အဲလိုလုပ်ကြအဲဒါဆရာတော်နဲ့အဲဒီနေ့မှာဆရာဘုန်းတော်မူရပလင်ဌာနဘောဓိရင်အောက်သွားတဲ့အခါမှာလမ်းကမြဲဓမ္မသုတိယဆိုတဲ့မြဲဓမ္မနဲ့ပြီးတော့မြဲစိတ်လဲတယ်ဆိုတော့ဘုရားငယ်ငယ်တုန်းကသဘောတော်မပေါဘူး။ဘာဖြစ်လို့မြဲသူပါလဲ။ ငွားကျိုးကိုလည်းမပါလည်းမညက်ပါပဲလို့ဒီပါလေအောင်တယ်အခုမှဘုသူရရတာအင်းညာဆိုညက်ကသူတို့ရေရေရနေခင်းထောင်လို့ရဥစ္စာတိတ်တုံးကြနေတာလားခင်းထောင်ရတယ်အဲ့တော့မျက်စိစုပ်ကိုစမ်းခင်းလိုက်တော့အပြင်းသဘောရေပြန့်ပြင်လာတာလည်းမြင်ကြတဲ့တိတ်ကြောင့်မြင်ရကြတော့အဲ့ဒီအဲ့ဒါပြင်မယ်အဲ့ဒါပြင်ဟာ ဆရာပြတော်မူရာဌာနပြလို့ဒီမောအပ်တဲ့ဂုဏ်တို့တွေရှိနေတယ်လည်းပဲမြတ်ကိုရှင်းထားတဲ့ပြင်မဲ့ပြနေတာပါသိပြီးသူသိတယ်မဟုတ်နောက်မြတ်စွာဘုရားတရားဟောတဲ့အခါသုံးလားပြီကျတော့အဲဝဇ္ဇလာပြီသုံးလားပြီကနေတရားပြီဝဇ္ဇလာပြီကျတော့ကျွန်တော်ကြတရားဟောပါရမီမျိုးအနည်း မိဂရာတော့ဆောက်ကိုလည်းပြီးပါတယ်မိဂရာဒီလိုမှတော့တော်လည်းပြီးပါတယ်သူကတော်မရှိပါဘူးသူကလည်းပြန်ပြီးပါအခွင့်အရေးကြီးတယ်ဒီပါဝင်နေတယ်ဆက်ကျင်ပြုလို့နေပါအဲဒီလိုပါတော့ဆက်ကျင်ပြုဖွယ်တော့ဆက်ကျင်ညာရင်းနေတယ်တော်မဟုတ်တော့ဘုရားမြတ်ရသေးတာတမင်းတွေပါလေအားလုံးတမင်းတွေပါလေလည်းမရှိဘူးများ စိတ်ဝင်စားတယ်နည်းပါးပါးစိုက်တာဝင်တာအခုတော့ဟိုတုန်းကမရှိဘူးအဲဒီမှာဟိုတုန်းကတော့တော့ပဲဖြစ်ပါလိမ့်မယ်ဒီနေရာဟိုတုန်းကသိမများဘူးအဲဒီမှာသစ္စာရည်ရင်နေရာဌာနမြတ်စွာဘုရားတရားဟောတာသစ္စာရည်တွေကဓမ္မတော်ကမြတ်စွာဘုရားယုံကြည်တာရှိတာမဟုတ်ဘူးကိုကြီးုံးနေတော့မကြည့်ရဘူးလို့ဆိုတော့သတိကဟောလို့ကြားတယ်နောက်တော့မနေနိုင်လို့ကိုကြီးုံးနေတယ်ကြည့်ကြတယ် အဲထိုင်ရနေရာလေးတော့နဲ့ထားရမယ်ဒီထိုင်နေထိုင်နေတိုင်းနေရဲဆိုပြီးတော့အဲဒီလိုလူကြီးကြောက်လို့ကြာပြီးတော့ထိုင်ရနေရာလဲသူတို့ထိုင်နေကြနေရာမျိုးနေမှာပါပဲနေရာချင်းပြင်မှာပါလားအဲဒီမှာလည်းပလင်ခန်းခန်းနာတော့မဟုတ်ပါဘူးအဲဒီသင်္ဆွဲပြီးတော့ပြုပြင်ထားတဲ့ခင်းထားတဲ့နေရာမှာထိုင်ပြီးနောက်ဆိုရတရားဥဒ္ဓမစက်ကြတရားဟောတာပဲ။ အဲလိုလက်ပြပြဟောတဲ့ထားတဲ့ဒီကအမှန်တန်လေးနဲ့မြင့်မြတ်နေပေမဲ့လို့နေရာဌာနကတော့ကုပိပါလာလို့တရားဂုံတော်မိပါဦးစင်တာတော့နေတယ်နေရာဌာနအမှန်မြတ်တယ်ဘုရားကဒီနေ့တရားတွေဟောတဲ့ခါတော့ဒီလိုပဲဒီလိုပဲသိမြာမှာအမြဲနေတဲ့နေရာမဟုတ်တော့သင်တော်ကြာနာရှိမှာမဟုတ်ပါဘူးတော်သိအောင်နေမှာတော့ ပါလာတဲ့အရှင်မြတ်ကြီးရှင်းထိုင်လာတော့ပြောတာအဲဒီတော့ထိုင်ပြီးတော့မြတ်စွာဘုရားဒီလိုတရားဟောတာအဲဒီတော့မြတ်စွာဘုရားတဲ့တုန်းကတရားတွေအမှန်တမ်းမြင့်မြတ်တဲ့တရားတွေဟောတော့တဲ့တရားဟောရဌာနတရားပဒံရတော့ဆိုရုံသိညုံနေပါပဲအခုသမာဓိမှာတော့သာရဏရိယတရားတရားနဲ့ပြည့်စုံတော့တရားဟောဖို့ရပလင်ကောင်းတာပဲပလင်ကောင်းကြီးတွေ မှန်ကြီးကျိုးကြတယ်မှန်ရှင်းမလို့ရတယ်မှန်ကောင်းတဲ့ပြင်နေပြည့်အင်းအဲဒီပြင်နေနဲ့ဆရာတွေဟောကြအဲတရားကသင်္ကန်းကြီးမူရတာလို့ဘုန်းကြီးတို့တော့ရင်တတ်နေတယ်အရင်ဆုံးဟောနေတာပါတရားဟောတဲ့တရားတွေသာနာရထားလဲထိုက်ကြတော့ဟောတာလဲသီလလည်းဟောတာလဲသမာဓိဒီကသမထကမ္မထာနေတဲ့ထိုက်ကြတော့ဟောတာလဲ အများအားအားဖြင့်တော့အထူးအားဖြင့်ဟောနေတာကတော့ဝိပဿနာကမ္မနာနဲ့ဝိပဿနာပညာဝိပဿနာပညာဆိုတာအရိယာမပညာရောက်ဖို့ရတယ်ဝိပဿနာပွားများအားထုတ်လို့ပြည့်စုံတဲ့အခါအရိယာမဖြစ်တာပဲသမထကံကပထဝီပထဝီစသည်ဖြင့်သမာဓိအာရုံကိုရင်းနှီးနှလုံးသွင်းတဲ့နှလုံးသွင်းမှများတော့သိကြည့်ကြည့်လိုက်ဥစ္စာရသမာဓိရောက်ဆရာတော်ကသိတယ်မတော်ဘူး နောက်တော့အထူးသဖြင့်ခိုင်ဟတူတူရဲ့စိတ်ဖြစ်လာတဲ့အခါဇံခေါ်တာပဲဝိတေဝိသရတူတူဒုက္ခရဲရတာဇံငါ၅ပါးနဲ့ပြည့်စုံတဲ့ဇံဇံငါ၅ပါးပြည့်စုံတဲ့ဇံမှာလဲဇံစိတ်ဖြစ်တာဇံစိတ်ဖြစ်တဲ့တားဖြစ်မဟုတ်ပါဘူးစောစောကပတိပတိနှလုံးသွင်းတဲ့သင်ရိုးကနေပြီးတော့ရင်းပြပြီးထက်တာမှာဒီကနောက်ဇံစိတ်ကရစောတော့တဲ့အခါယူ ပဂတိစိတ်တွေရှင်းနောက်ပြန်ပြီးဇာစိတ်ကြောင့်နှလုံးသွင်းတဲ့အခါအဲဒီဇာစိတ်ပြပြီးအဲဇာစိတ်နှလုံးသွင်းတဲ့အခါဇာစိတ်ပြတာအဲဒီလိုပါပဲဝိပဿနာရှိလို့ဝိပဿနာဉာဏ်ရင်းတဲ့အခါအရိယာမဉာဏ်ဖြစ်တယ်ဆိုတော့ဝိပဿနာကနေပြီးဖြစ်သွားတာလေတရားကနေပြီးမေတ္တာကောင်းဉာဏ်ပြလာတာမဟုတ်ဘူးတရားမှရောက်လာတာမဟုတ်သူကကြားလာတယ်လို့ရှင်းနေတာမဲဆိုတာကြားလာတာမဟုတ်ဘူးဝိပဿနာရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာကစိတ်စိတ်တွေတရားတွေ အဲဒါလည်းဒီတိုင်းသောတရားတွေယုတ်တရားနာတရားတွေအိသဒုက္ခအနတ္တအားဖြင့်သိနေတာတွေကနေပြီးဖြစ်တဲ့ယုံနာသင်္ခါရတွေငြိမ်းတဲ့နိဗ္ဗာန်အာရုံကိုရွေးဝင်ပြီးသွားတဲ့တရားတွေဖြစ်တော့အဲ့ဒါမဲ့တရားခေါ်တာပဲမဲ့တရားစိတ်ခါတိုင်းဖြစ်နေတာစိတ်မျိုးပါပဲသူကရင်းကျက်ပြီးတော့ထူးခြားတဲ့အပြီးဖြစ်သွားခါတိုင်းမသိဘူးတဲ့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တရားအာရုံပြီးတော့ဖြစ်သွားအဲ့ဒါ ဝိပဿနာတရားအနည်းငယ်ဆုံးတရားပဲလည်းဖြစ်ပါတရားတဲ့ငါတို့ကသမဇ္ဇတရားဟောတယ်မဂ္ဂဖြစ်ပါတရားကိုဟောရပါပဲဒီဒီခေါ်ပြီးကိုဘုဘောအာရုံနုပါဒမှာမြင့်မြတ်ပရိယာတက္ကရာနဲ့အတိဒံဘုရား ကာမဂုဏ်အာယုန်ကာမိတ္တိခံစားတဲ့ကာမတုခံမျိုးကမျိုးကအဖို့ဆုံးရတယ်ပါသုံးဆောင်နေတာတွေတော့မသုံးဆောင်နေတဲ့ကိုပင်မအောင်လို့ငင်းစေအတ္တကိနမကအဖို့ဆုံးရတယ်ပါဒီဖို့ဆုံးတဲ့ပါကိုမသားရောက်ခံတဲ့ဒီဖို့ဆုံးတဲ့ပါကိုဆုံးလို့ပြီးတော့အလေလန်းဖြစ်တဲ့မေဇိမာရိကာကျင့်ငါတွေ့တာပြီတဲ့မေဇိမာရိကာပြီးတံဗုဒ္ဓသိလာပြီတဲ့ အဲဒီဒီမျက်စိမှာသတိရာသက္ကုကရဏဉာဏ်မျက်စိကိုလည်းဖြစ်စေရတယ်ညာနာကရဏဉာဏ်ကိုလည်းဖြစ်စေရတယ်ဒီမျက်စိကဘာတရားပေါင်းများရင်သိရမသိရတယ်သိလာတာပဲသူစားနေတယ်ကတော့မျက်စိမမြင်တဲ့ပုဂ္ဂိုလ်ဟာမျက်စိနဲ့ဘာလို့ကောင်းအောင်ဖောက်လိုက်တယ်ဒါကလည်းမျက်စိကြည့်တယ်မြင်လာတယ်လို့ပဲအဲဒီကမျက်စိမုံနေတဲ့ပုဂ္ဂိုလ်မျက်မှန်တက်လိုက်တဲ့အခါမြင်တာကိုဒါကတော့မျက်စိမုံတဲ့ပုဂ္ဂိုလ်မျက်မှန်တက်တဲ့ပုဂ္ဂိုလ်ကိုသင်ကြားသိသင်ကြားတယ်လို့ မျက်စိမုံတဲ့ပုဂ္ဂိုလ်ကမျက်မှောင်မကြိုက်ရင်သူဘာမှနေရာကြောက်ချင်မြင်တော့ကောင်းမှမမြင်မျက်မှောင်တက်လိုက်တော့သူ့ဟာနေရာကြောက်မြင်ရအဲဒါလည်းပဲမင်းကြီးမာရီကခေါ်တဲ့မဂ္ဂင်7ပါးတရားပွားများလို့ရှိရင်မဂ္ဂင်7ပါးတရားကအပညာနဲ့ဖြစ်ဖြစ်တယ်မျက်မှောင်တက်လိုက်တော့မြင်တယ်လို့ပဲမတိရသေးတဲ့ယုံနာတရားတွေအဖြစ်အပျက်အနိစ္စဒုက္ခအနတ္တတွေမြင်လာတဲ့ ဒုက္ခသစ္စာတရားတွေပိုင်းခြားပြီးတော့သိတာပဲအဲဒီသိညာနဲ့ပြည့်တယ်နောက်ကြတော့ညရောသစ္စာနဲ့နိဗ္ဗာန်ကိုမြင်တဲ့အရိယာမညာအပြီးတော့ဖြစ်ပြီးတော့သွားတာပဲအဲဒီကစပြီးနဲ့ဆိုရယ်နိဗ္ဗာန်ပရိဒါဆိုတဲ့နိုင်တဲ့ပြပါတရားတွေဟောတာဘုန်းကြီးတော်ကဒါဟောနေတာပါလားမူလပုဗ္ဗအရိယာသုံးဝမဲ့ခြင်းညာဖြစ်ပွားစေတဲ့ဤမဲ့ခြင်းပြေဝင်နိဗ္ဗာန်သာမူလမဲ့ခြင်းဆိုတာကတော့အချိန်ကံပေါ်တယ် စာလုံးခြေတာပါတော့ကံကံအကျိုးယုံကြည်ပြီးရှိနေတဲ့သမထရသမာဓိရှိအဲဒါခြေတာယူကြည့်တယ်ကံကံအကျိုးယုံကြည်ရှိနေတဲ့ပုဂ္ဂိုလ်မှဘုရားတရားတော်တွေကိုရှင်းနိုင်တာမယုံကြည်တဲ့ပုဂ္ဂိုလ်တွေလည်းရှင်းနိုင်မှာတော့ဒါယူကြည့်ခြေတာနဲ့အဲယုံကြည်တဲ့သမထရသမာဓိရှိပြည့်စုံပြီးတဲ့နောက်သီလကျင့်နေခြင်းတဲ့အခါသီလကလည်းပဲသူကခြေတာမယ်သမာဓိရအောင်လို့ သမထကဏ္ဍတွေပွားများတော့သမာဓိကသူကလည်းခြေကံလို့ဝိပဿနာပြုလို့ရတယ်အဲ့ဒါခြေကံကျင့်နေအဲ့ဒါမူလမဲ့ရှင်ကိုခေါ်တယ်သမဗရာသမာဓိရှိဒါသမာဓိရှိနေတယ်အဲဒီကမဲ့ရှင်နေဆိုတာကတော့သမဝဇ္ဇသမငမရသမဝိဝဒီလောက်တည်နေတာလေ။အဲဒီလောက်တည်နေရတာငါးပါးဒီလာတဲ့ဒီမဲ့ရှင်နေတယ်။ဒီပါးဒီလာတဲ့နဲ့ဗျာလေးကိုယ်စီလာခြင်းနဲ့ပါသွားတာအတွင်းနေတယ်အဘူလေးတွေပါရဲ့။ နောက်ပြီးတော့သမာဓိဆိုတာလည်းသမာဓိနဲ့ကျင်တယ်သမာဝါယာမသမာဓိသမာသမာဓိဆိုသမာဓိနဲ့ကျင်သမာဓိနဲ့ကျင်ရှိရင်တတိမှားရတာလည်းပါတယ်သမာဝါယာမအာထုကလည်းပါတယ်အာထုပဲလည်းယူသမာဝါယာမသမာဓိသမာသမာဓိအဲ့ဒီနဲ့ကျင်တာသိရနေအဲ့ဒီသမာဓိသိကံရတော့ပြည့်စုံတဲ့အခါမှာယုံနာကိုပိုင်းခြားပြီးတဲ့နာမရဝရိစ္ဆရာကစပြီးတော့ဥပဒနာနဲ့ပြည့်တာအောင်းနေပိနေထိုင်နေသိရစသည်နဲ့မှတ်တယ် သမာဓိကောင်းလို့ဆိုသေးလို့ရှိရင်ယုံနာနဲ့ပိုက်ကြမနေဘူးသမာဓိကောင်းဖြစ်တဲ့အခါကျတော့အဲဒီပိုက်ကြပြီးတော့သိတာနာမရောအသိကြတာအဲဒီကသာဝိပဿနာဉာဏ်နဲ့ဖြစ်လာအဲဒါကပုဂ္ဂဘာကမယ်တဲ့ဖြေပါမယ်ဖြေပိုင်းမယ်နောက်ဝိပဿနာသုံးတဲ့အခါကျအရိယာမဲ့ပြည့်တယ်သူကသုံးမယ်သူကတော့မထမ်းတာပဲသူကတော့ပန်းတယ်ငါတော့နောက်ဆုံးအဓိကတော့အဲဒီဒီမဲ့တဲ့ဆိုတော်ရင်းကပုဂ္ဂဘာကဖြေသွားမဲ့တရားဉာဏ်သာကြီးအာထုက အဲဒါမူလပုဗ္ဗအရိယာသုံးပါးမဲ့ခြင်းများသဘောရှိနေမဲ့ခြင်းပြည့်ဝင်နိဗ္ဗာန်တာမူလမဲ့ခြင်းဓမ္မဒရာသမာဓိကသာပြီးပြည့်စုံရမယ်ဒီသာပြည့်စုံရမယ်အဲသမာဓိပဲသာနိုင်လို့ရှိရင်တော့ဇာသမာဓိကိုပြည့်စုံရမယ်မရနိုင်ရင်လည်းဝိပဿနာပြင်းတဲ့ဝိပဿနာသမာဓိပြည့်စုံရမယ်အဲသမာဓိပြည့်စုံပြီးတော့ပုဗ္ဗဘာဂမဲ့ခြင်းခေါ်တဲ့ဝိပဿနာမဲ့ခြင်းနဲ့ပြည့်စုံရမှာဒုနာပြရဲ့ပန်းချပြီးရဲ့အကြောင်းကျိုးတွေပန်းချပြီးရဲ့အပြည့်ပြည့်ပြီးရဲ့နိစ္စရူပနာတာပြီးရဲ့ ဒါပါပဲဒီလိုဒီလိုမိစ္ဆာရိပါဏာတတွေသိနေအဲဝိပဿနာမဲ့ခင်တွေလည်းဟိုးရပါလားမဲ့မူလပုဗ္ဗအဲဒီဝိပဿနာမဲ့ခင်ပြည့်စုံရင်အရိယာမဲ့ခင်ဖြစ်တာအရိယာမဲ့ခင်ဖြစ်လို့ရှိရင်တော့ဒီဘဝစီတိုင်းဒီမဲ့ခင်ပြည့်ဝင်နိဗ္ဗာန်အဲဒီမူလမဲ့ခင်အစပြီးဒီဘဝစီတိုင်းရှင်တော်ဆုံးအရိယာမဲ့ခင်ပြည့်ပြီးတော့ရှင်သာသင်္ခါရဆင်းရဲတွေနင်းတဲ့နိဗ္ဗာန်တရားပြည့်ဝင်သွားတယ်တဲ့ဒါလေးတော့ တဲ့ဆိုရကြအောင်မူလပဲမူလပုဗ္ဗာမူလပုဗ္ဗာဝိယာသုံးဝမဲ့ခင်များမူလပုဗ္ဗာဝိယာသုံးဝမဲ့ခင်များမူလပုဗ္ဗာဝိယာသုံးဝမဲ့ခင်များဆိုတော့မူလပုဗ္ဗာဝိယာ ဝါဒဝိပဿနာနဲ့ခြင်းအရိယာနဲ့ခြင်းနဲ့ခြင်းသုံးမျိုးသုံးခြင်းဒီဘွားဆိုလို့ရှိရင်သင်္ခါသရင်းနဲ့ဝိပဿနာရဲ့ပြုဝင်ပြီးသွားပြီးမိမမြင်မှပြီအဲဒီတရားတွေကဘုန်းကြီးကဟောနေတာပါဒီပဉ္စပထမရောက်ကြနေရကဒီလည်းအသေးပြင်းနေဒီရလည်းပဲအာပြီးတဲ့တရားပြီးနေတဲ့တရားဟောမှပဲဆိုပြီး အဲဒီလိုတရားဟောပါတယ်လေတရားတစ်ခုပဲဟောတယ်။ဒီနေ့လည်းပြင်ရကြမယ်ဒီသုတ္တဝါများကိုကအခြေခံတော့ပလင်လူချင်းကြောင့်ရတဲ့အကျိုးတဲ့။ဒါကဒီလိုမှသူရဲ့ပလင်မောလည်းသူပလင်မောဘူးပလင်ဆိုရင်တော့ပြည့်ပဲအကျိုးကြီးရရှိတာပါပဲ။သူ့မိရာမြတ်စွာဘုရားလည်းက အဲကဘာသုံးကောင်းဆိုတာပေါ့ကဘာသုံးကောင်းဆိုတာသူ့မိတာနဲ့သာပြောဆိုတာကွန်းအဲဒီမြတ်စွာဘုရားပလင်သူရဲ့တကသူကပန်းငါထာရကသူဆိုတာပန်းနေသူပြီးတော့အခုဘုရားလက်ထက်မှာတော့ဉာဏ်သာသူနိဗ္ဗာန်ဝင်သွားပါပြီအဲဒီပန်းငါထာရကမသူကသူပြည့်တဲ့ကုသိုလ်ကောင်းမှု ကျိုးကိုပေါ်ပြရတယ်ထားတယ်ဒိဋ္ဌိသဗ္ဗသဟတံပဏ္ဏနာမာရဒိဋ္ဌိတာဒုက္ခတေနာရုဇာနာပဏ္ဏတာကဣဒံဖလံဒိဋ္ဌိသဗ္ဗသဟတံဒိဋ္ဌိသဗ္ဗသဟတံကဘာသုံးတောင်းတဲ့၌ဟာငါသည်ပဏ္ဏံ ပလင်ကိုဗုဒ္ဓသာသင်္မေရာမြတ်စွာဘုရားအားလည်းသိသိကြည့်ရဲ့မြတ်စွာဘုရားကိုပလင်သိသိရဲ့အဲဒီပလင်သိသိကစပြီးတော့ဒီပလင်ကုသိုလ်ကောင်းမှုကပလင်ဒီကုသိုလ်ကောင်းမှုကအကျိုးပေးနေတာဒုက္ခတွေနာဝိဇာနာမည် ဘောဓခါရသုခလာမာသရေဒုက္ခတိဒုက္ခတိဘွားတော့ရောက်ပါခြင်းနာမိလာနာမပြီးရမပြီးရဘူးဘယ်လိုမှမကြဘူးလို့သူကဆိုပါတယ်ဘာသုံးတော့ဇာလာလို့ပြောတာဘာသုံးတော့ဘယ်လိုမှမကြဘူးရဲ့ဒီလိုကောင်းလို့အကြောင်းမျိုးလို့ပြောတယ်တော်တော်အားကိုးရတာဒီကဤကဘာသုံးတော့ကာလပါလုံးအပေလေးပါတော့မကြမှုရဲ့ နောက်ဆုံးဘဝနဲ့အရဟတဘောကိုရခြင်းဤပဏ္ဏကပလန်လူဤအလံကျိုး၏အဲနောက်ဆုံးတော့လည်းမြတ်စွာဘုရားတင်ပြခဲ့တယ်။ဘာသုံးသောကာလပါလုံးဘယ်လေးပါမကြပဲနဲ့သူရိဘဝတွေမှာကျင်းနေတာရတယ်တဲ့လူဝနာဘဝတွေ။ဘုနာသုံးဘဝကပိတမိတာဆရာတော်မိဒါမိတာ၄ပါး အဘိညာဉ်6ပါးသမာဓိ7ပါးဝိမောဟ7ပါးအနာတမေအနာကိုရောက်ဉာဏ်လာဖြစ်တယ်။မြတ်စွာဘုရားသုံးမဩဝါဒလက်နာဒီနည်းကအကုန်လုံးပြီးပါပြီဆိုတဲ့အကြောင်းနဲ့ဆိုတော့ပြိမာသံဃာမျိုးသူကြောင်းရတယ်သူဟောထားတဲ့နောက်ပုဂ္ဂိုလ်တွေကသူက ဉာဏ်ပြုရအောင်ဒီဘာရကပြုရအောင်ဒီလိုကောင်းလို့ဒီလိုတွေ့ရရဲဆိုတော့ပြုရတယ်အဲဒါသလန်နဲ့စပြီးတော့ပါဏိနာဒါရကမပြုရပြထားပါဘုရားမုဒ္ဒရာမြတ်စွာဘုရားလက်ထက်သဘာဝဒီဘာတော့သဘာဝတိနေကသုံးတော်မကအဲတော့ကောင်းတယ်သက်သိနေတယ်ဘုရားမုဒ္ဒရာမြတ်စွာဘုရား ပရိနိဗ္ဗာန်ဆံတဲ့ခါကာလမှာဒါကတယောက်ကဒီဟာဒနာဆိုတာသူရဲ့တဲ့ဒီဟာဒနာဆိုတာဒီဟာရှင်ဒီအာဒနာကလည်းနေရရှင်သေးခံနေတယ်ရှင်သေးခံနဲ့ပလင်လို့ဒိဋ္ဌိတော့ရောက်လာတယ်ဒါပေမဲ့လို့ဒီဟိုမှာဒီဟာဒနာဆိုတာကဒီလိုဘောရီနဲ့ဖြစ်မှာပန်းနေတာတွေသင်လို့ရခုံမဲ့ဒီလိုသွားကုန်မျိုးပါလေအဲ့ဒါ

ယာဒနာခေါ်တော့ခုံပလင်းပေါ်အာရဒေဝေလူဝေအဲဒီအာရမပိလူဝေယာဒနာမာရဒေဝနာဒါရူပါဒါလားယာဒနာယာဒနာကြီးတော့ဘယ်လိုအာရဒေဝေလူဝေအဲဒီယာဒနာတည်းလူကတော့အဲဒီယာဒနာတည်းပန်းနေပါတယ်နော်ဘုရားကနာမှာလာပြီ များတော့ပန္နတာတွေပြင်ပူဇော်ပြီးတော့အခုဇနောများတော့ပဲဒီကောင်းနေပါရဲ့ဒီငင်းငင်းချင်းရတယ်။ညမောက်တင်တဲ့ပန္နတာတွေသူ့ဘောရီနဲ့စတဲ့ဘောရီကိုရှင်နေသူပါရဲ့သူကဘောရီနဲ့ပါ။အဲဒီပန္နတာတွေပူဇော်ပြီးတော့တဲ့သူများကြီးငင်းငင်းချင်းရတယ်ညမောက်မှာလည်းအပူပင်နဲ့ငင်းအေး ဒီလိုကုသိုလ်ကောင်းမှုတွေပြုပြီးစိတ်ချမ်းသာတွေရတယ်။နောက်သံဃာဘဝတွေမှာလည်းပဲငြင်းရတဲ့ဘဝတွေနောက်ဆုံးဒီလိုသာကုန်ခါညာတာပြုပြီးတရားငြင်းတဲ့အကျိုးတွေရပြီးတော့သွားတယ်တဲ့ဘုရားတော်များတော်တွေပေါင်းလို့ရတော်တယ်ဆိုရတယ်တော့ဒီဘာသာအဲဒီကဘာသာသိနေတာနေပြီးတော့ဒီဟာကနာပြီးတဲ့နေရာဒီဟာနဲ့ ဝေလေးပါးကိုလာရတယ်မရှိဘူးတဲ့ကဘာတွေချင်းကာလပါလဒူဝနာဘာတွေဒီဘောနော်နောက်ဆုံးဘဝမှာသစ္စာပြသနာဝင်ရောက်ရာဒီရာနာပြုပရိနိဗ္ဗာန်စံသွားပါပြီတော့อืมအဲဒီဘယ်နဲ့လူတို့ဒီဟာကနာလူတို့လိုပဲဒီနေ့ဘယ်လိုရဲကြတယ်ငါတို့သောသောရတယ်ဒီမှာရောက်နေပါပြီဒီမှာဒီပေါ်မှာဒီသာသိဒီဟောရတာတော့မရတော့ပါဘူး အဲဒီပလင်လူရတဲ့အတွက်ပလင်လူရတဲ့ကားကိုဘုရားလိုပဲအကျိုးတွေရောက်ဝင်ရှိပါရဲ့ဘုရားပလင်တွေကတော်တော်နဲ့တော်တော်ပြင်းအောင်နဲ့ဒီပါရဲဆိုတာဒီကောင်းကောင်းကြီးမဟုတ်ပါဘူးဆိုတာသူပြင်းအောင်ပါအခုပလင်အနာကောင်းတဲ့ပလင်ကြီးတယ်အခုဘုရားပလင်ကပန်းပန်းနေပါလေပြင်ဖို့ဆိုပန်းပြင်ဖို့ရတယ်ဆရာရှိဆရာတော်အောင်ပြီးတော့ပါပါတယ်ဟို ဒီနေ့လူတဲ့ပုဂ္ဂိုလ်ကလည်းတရားလူတွေဆိုတော့သူကလည်းပဲလူဟာပုဂ္ဂိုလ်တော့မြင်ရပါတယ်အခုပလင်ကလည်းပဲတရားတော်ကြီးပါပဲတရားပဲတရားပဲသံဃာဒီလိုပါပဲလားမြင်ရလူကြီးရတယ်မြင်ရလူကြီးရတယ်တရားတော်စာရေးကြီးတယ်သူကမွေးရတဲ့တရားနဲ့တရားကိုသူကပုံရတယ်အဲဒီဘုဖက်တယ်သူကတော့တရားကလည်းတရားမြင်ကြည့်ပြီးတော့တရားပြရတာပေါ့ဒီတော့တရားက ကိုမြတ်တယ်လို့ရှင်းတယ်ကျန်မှန်တဲ့လက္ခဏာတော့ရှိတယ်လို့ဒီလိုအဲလိုလို့ဆိုတော့အဲဆိုရဆရာဖြစ်ပြီးရတာမှသင်ရင်စဉ်းစားအာဟာရေရေလေးစားလိုက်တဲ့ပုဂ္ဂိုလ်လောကမှာမရှိဘူးရေရေလေးစားလိုက်တဲ့ပုဂ္ဂိုလ်မရှိတော့ရေရေလေးစားရမရှိဘဲနဲ့ဒီတိုင်းနေနေတာလည်းမတော်ဘူးရေရေလေးစားကြရတော့ပြုံးမှာပဲဘာရေရေကြည့်နေရလဲ ပုဂ္ဂိုလ်တွေကတော့ဒီလိုသေးကြကြမရှိဘူးနောက်တော့တရားယူဒီမှာပဲဓမ္မဂရုတရားယူဒီပြုပြီးတော့တရားလေးမြတ်ပြုပြီးတော့နင်းနေတဲ့လက်တော်ကြီးကအဲဒီလိုလုံးသွင်းနေပြီးတော့မြတ်စွာဘုရားကတော့တရားလေးပြီးတယ်ဆိုတော့ဟုတ်တရားကပုံမြတ်တယ်ဆိုရင်သင်တို့ကတော့ရှိပါတယ်ဒီစတရားအများမှာပဲမြတ်စွာဘုရားရဲ့တရားဖြစ်တဲ့တရားကြောင့်ဖြစ်ရတာတရားရှင်းနေခြင်း အဲဒီဇေဘတရားကိုကျင့်တဲ့နောက်ဆုံးရာဇနာရာဇကိုကျင့်နိဗ္ဗာန်ကိုသိမြင်တော့ဘုရားဖြစ်တယ်တရားအကြောင်းကိုပြောပြပြရတယ်။အဲဒီတော့တရားကလည်းပဲညင်းရပါတယ်ဟုဓမ္မကနာပလင်ဟောပါလေငါတို့ရဟောတဲ့တရားတော်တွေပလင်ကြီးကြီးနေတာကလာပါလို့ ဘုန်းကြီးတို့ဒီတော့လည်းဘုန်းကြီးတို့ဟောတဲ့ပုဂ္ဂိုလ်တွေလည်းဟောဘုန်းကြီးတို့မရှိတဲ့နောက်လည်းဟောနေတဲ့ပုဂ္ဂိုလ်တွေဒီလိုဟောနေကြမှာပဲဒီကနေ့ဒီရှိတဲ့ကာလပါတော့မြတ်စွာဘုရားဟောထားတဲ့မြင့်မြတ်တဲ့တရားတွေဟောရဌာနတရားတော်ဟာကုသိုလ်တော်အရင်တရားနဲ့ဒါကြောင့်အခုပလန်တရားလည်းမြတ်စွာဘုရားပြုလိုပဲအကျိုးကြီးနိုင်ပါတယ် ပို့ပြီးတော့ကျေးဇူးဘုရားပြီးပါရဲ့ပဒံကသူညနေတယ်ပို့ပြီးကျေးဇူးဘုရားအဲဒီပဒံတွေကုသိုလ်ကောင်းမှုကြောင့်ခန္ဓာကပါဏိနာဒါရကဝုစု၊ယာကနာဒါရကဝုစုအဲဒီမထေရရဲ့ကျိုးပိပုံထောက်ကြလို့ရှိရင်ပဒံတွေရတဲ့ဓာရကသူ့ဘဝကစပြီးတော့တရားတို့မရနဲ့အုံတော့ပါတရားတို့ရတဲ့အတူပြောကြတယ်တရားတို့မရနဲ့အုံတော့ပယ်သေးပါမလားပဲနဲ့ သူဘဝနာဘသူပရိဘဝလေလူချင်းသွားပြီးတော့ဘုရားသူလူလက်ထက်မှာဉာဏ်ဖြစ်နိုင်တယ်အမျိုးသားလည်းဉာဏ်ဖြစ်တယ်သမီးလည်းဉာဏ်မှာဖြစ်နိုင်တာပဲဆိုတာအဲဒီတော့ကျိုးရရပြီးတော့သွားနိုင်တယ်အဲဒီဘုရားကလည်းပဏိမောအကြောင်းပြုပြီးတော့ဒီလိုတရားပဏိတို့သူအားဖြင့်တော့အာပြုဝန္ဒဝါနာဖြစ်ရတာပဲဝန္ဒသာရသူ့ကောင်းမှုဝန္ဒဝါနာဝန္ဒဆရာကောင်းတဲ့ကုသိုလ်ပြုရင် ဝမ်းမြောက်တာရဲ့မဖြစ်ပါနဲ့တားရလို့မရဘူးဖြစ်တော့တာဒီကဝမ်းမြောက်အဲဒီဝမ်းမြောက်တာလေးကိုရှုလိုက်လို့ရှိရင်ဒါလည်းတရားတွေရနိုင်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်အဲရှုလိုက်ဝမ်းမြောက်တာလေးတွေကတော့ခုချင်းခုချင်းဖြစ်နေတာပဲပုဂ္ဂိုလ်အကောင်းတယ်လည်းမဟုတ်ဘူးဝမ်းမြောက်လိုက်ကြောက်လိုက်ဝမ်းမြောက်လိုက်ကြောက်လိုက်ဝမ်းမြောက်လိုက်ကြောက်လိုက်အနိစ္စသဘောတွေပဲသိကြည့်ချင်းဒုက္ခသဘောကိုယ်လိုတိုင်းဖြစ်သူသဘောတိုင်းသူဖြစ်ဖြစ်နေတဲ့ ဆုံးမရတဲ့အနတ္တသဘောကြီးအဲဒီနိစ္စဒုက္ခအနတ္တသိမြင်ပြီးဝိပဿနာဉာဏ်ပြည့်ပြီးသက္ကနာရင်းတဲ့အရိယာမကိုရောက်နိုင်တယ်နိဗ္ဗာန်မျက်မှောက်သိသွားနိုင်တယ်အဲဒီလိုမဟုတ်လည်းပဲဒီပရင်လူရဲ့အလူဒါနာကုသိုလ်ကြောင့်သင်္ခါသိဉာဏ်ရည်တဲ့နိဗ္ဗာန်ချမ်းသာကိုသင်ညာရောက်ပါစေတဲ့ပရဏအာရုံကြီးရဲ့စိတ်တော်ရပရင်လူကြောင့်ပြုပြီးတော့မနေ့ကသံဃာတွေမြင်ရသောသံဃာဝေဒနာရအဲ့ဒါကဘာကြီးကြ ပန်းလူဒါနအများဆုံးပဲလို့မြတ်စွာဘုရားဟောတာအဲဒါအများဆုံးလူဒါနအရှိရတဲ့လူဘူးသားပါပဲဒေါဂီပုဂ္ဂိုလ်တွေလူဒါနရတယ်သောတော်ကရဏမှုတဲ့ပုဂ္ဂိုလ်တွေလူဒါနရတယ်အဲဒီကုသိုလ်ကောင်းမှုတွေရမင်းတို့လိုရှိရတဲ့လောကီဌာနတွေမတောင်းတာပဲလေကျိုးပေးသွားမှာပါပဲဒါပဲနဲ့လောကီဌာနတွေအမြဲတည်နာမုံဉာဏ်သာသိနေတဲ့နိဗ္ဗာန်အကောင်းဆုံးပဲလို့ယောဂီပုဂ္ဂိုလ်တွေသတိလေးတည်ပြီးတော့ဒါကြောင့်ဒီနေ့သလုံးမြင့်တဲ့ကွာ ဟောမြတ်သောမင်္ဂလာဆောင်ခဲ့ဘောဇဉ်ဉာဏ်ကကုသိုလ်ကောင်းမှုရောက်ဆင်းရဲထားတဲ့ဉာဏ်ရည်တဲ့နိဗ္ဗာန်ချမ်းသာကိုဉာဏ်ဉာဏ်တော်ရောက်ပါစေလို့ဗလာနာအာရုံကြီးရထူထောင်ပြီးတော့ဒီလိုကြမြတ်ပြုရမယ်မိမိလိုချင်တောင်းတာဒီသက်လောကီလောကုတ္တရာကောင်းကြီးချမ်းသာမင်္ဂလာပေါင်းတော်ပြုကြပါစေ။ ရဲ့လားငါရှိလို့ရှိရင်တိုင်းလိုက်ဆိုတာပါလေရှင်ဘုရားဒီတော်တော်ဒီသတ်တော်ဘုရားဒီသာသနာတော်သေစွာတရားမြင်ဘောငါခြင်းဤပွားခြင်းဤရင်ခြင်းကျိုးငါ၎င်းဒီတော်တော်ဒီ မဘုံညဝေနိဗ္ဗာန်ကိုဉာဏ်စွာမျက်မှောက်ပြုပါရခြင်းတို့ငါ၎င်းတွေ့စားရောဖြင့်မွန်မှန်တယ်လည်းအပ်တော်3500တန်သော ဒီတရားပလင်ဟောတရားတော်အားဒီရသွန်းချရေလူတွေစွာသူရန်ပါကုန်၏ဒီတရားပလင်၌မြတ်စွာဘုရားဟောတော်မူသောတရားတော်မြတ်တို့ကိုသံဃာသာသာနှင့်ဟောကြားတော်မူကြပါစေ ဩဇာတော်တရားကိုအာယူ၍ကုသိုလ်ကောင်းမှုတရားဟောများနိုင်ကြပါစေဘုမတော်ပါသမာသေရွာသင်္သာဝနာ ආරාම යදනෝ බුදු දිවිරෝ විජයතුන් සාවේ සුරාමාවෝනි ပင်ဒီသစ္စာလူသားမျိုးကိုကြောင်းကြည့်၍ဒီနေ့နဲ့နဲ့အာယုန်တဲ့ကာလကသံဃာတော်အားမုံမြတ်သောဝိငါသာဘောဇင်တို့ကိုဒီစွာ ဝါ ရာမင်းဓမ္မမင်းသာရှိတော်ဓမ္မပေါင်းတော်၎င်း ထမဆုံးနေ့ပေါ့။တော်လာကြည့်နေ့။ဘာသာတရားရောတော့ရှိပြီဖြစ်။အဲဒီကလည်းတရားရောတော့ရှိတော့ယောဂီကနေရာနီးပါးတော့ မင်္ဂါတော်များရောယောဂီတွေရောဧည့်သည်တွေရောနည်းနည်းအာယုဝင်သာသွမ်းကတ္တိယသံဃာတော်သူတော်နဲ့ဆိုတာကတော့သံဃိကသွမ်းသူရနာအမြတ်ဆုံးသူရနာပါပဲယောဂီတွေကလည်းတရားထုတ်နေတော့သံဃာတွေလိုပါပဲဟုတ်ပါတယ် ဆိုပြီးလူသားမှလည်းမုန်နဲ့လူဒါနအဲ့ဒါတွေလူသားရတယ်ဆိုတော့အဲ့ဒါလူတွေဆိုတာကာလဒါနထဲမှာသူအပါဝင်မှာဒီတော့ဒီလူဒါနကလည်းသာသနာတော်ဤရန်ရေးတို့တဲ့ခွန်အားရေးယူပြီးကြတာသူသားရဟောဒီထဲမှာ သတိမြို့ဘာနာရိတ်တာမြင့်မြောက်ရေးအတွက်ဆိုပြီးတော့လာမြင်မှလည်းသိဘုထုငွေတစ်ထောင်ဒါရလာတော့အဓိပတိသာသနာတော့ဒီကံရေးပြန်ပွားရေးအတွက်အနေနဲ့ကတည်းကယူပြီးတော့သူသားနဲ့သူဒါနာ သာသနာ့ရေးသာတွင်မှာရှိနေတဲ့ပိဋကရှင်တစ်ပါးလည်းဘုသူဝင်၅ရက်စီဆူရမ်းနေအဲဒီကုန်းလုံးသူတွေချပြီးတော့ပြန်ရဒီလိုလိုကောင်းမှုတွေကြောင့်သူမတောင်းလည်းလူချမ်းသာနာချမ်းသာတွေလောကီစိတ်ချမ်းသာအကျိုးတွေကတော့ကျိုးပေးပြီးတော့မှာပါဒီကုညမဘဝနဲ့သက်ရှိရဲ့နာကင်းရဲ့စရှိတော့ကောင်းချမ်းသာတွေ ကျိုးပေးပြီးတော့သွားမှာအဲဒီလူချမ်းသာနဲ့ချမ်းသာတွေလောကီချမ်းသာတွေဆိုတော့အများအားချမ်းသာတာမဟုတ်အများအားချမ်းသာတာကတော့ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ပဲအဲကြောင့်ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုယူပြီးတော့ဆူရရဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုဗရဏအားဖြင့်ယူပြီးတော့ဒီဇက်ချက်ညာပြေးရမယ် ရှင်ဖေယရှင်ဖေယဤတော်တို့သည်တတိတော်တို့သည်သစ္စာဗျာဤသစ္စာဗျာဤသာသနာတော်သာသနာတော်ခြေစွာတည်တံ့၏ခြေစွာတည်တံ့၏ခြေစွာတည်တံ့ခြင်းခြေစွာတည်တံ့ခြင်းသွန်ကားခြင်းသွန်ကားခြင်းဤပွားခြင်းဤပွားခြင်းဤပင်ခြင်းဤပင်ခြင်း ကျိုးငါ၎င်းကျိုးငါ၎င်းသတိတော်တို့သည်သတိတော်တို့သည်အန္တရာဝဆင်းရဲမှာအန္တရာဝဆင်းရဲမှာလွတ်မြောက်ပါရခြင်းလွတ်မြောက်ပါရခြင်းနိဗ္ဗာန်ကိုနိဗ္ဗာန်ကိုသိဉာဏ်စွာသိဉာဏ်စွာမျက်မှောက်ပြုပါရခြင်းမျက်မှောက်ပြုပါရခြင်းကျိုးငါ၎င်းကျိုးငါ၎င်းသံဃာတော်အားသံဃာတော်အားမုံမြတ်သောမုံမြတ်သောဝိငါသံဝိငါသံသေဝ ဘောဇင်တို့ကိုသက်ွယ်ဘောဇင်တို့ကိုဒုသေစွာဒုသေစွာသက္ကလူရန်သက္ကလူရန်ဝေမွေဝေမွေပူဇော်ပါကုန်၏ပူဇော်ပါကုန်၏ယောဂီအပေါင်းယောဂီအပေါင်းသောကောင်းတို့အား၎င်းပူဇော်ကောင်းတို့အား၎င်းရရမရရမရောက်ရှိလာတော့ရောက်ရှိလာတော့ဧည့်သည်အပေါင်းဧည့်သည်အပေါင်းသောကောင်းတို့အား၎င်းပူဇော်ကောင်းတို့အား၎င်းကြွားရောက်လာတော့ကြွားရောက်လာတော့ တကလျာဏပိတ္တဘိဆွေပါဘိဆွေပါသာကောင်းတို့အား၎င်းသာကောင်းတို့အား၎င်းဘုံမြတ်သောဘုံမြတ်သောဘုံငါဆွမ်းတို့ဖြင့်ဘုံငါဆွမ်းတို့ဖြင့်ရွေမွေရွေမွေသူရန်ပါကုန်၏သူရန်ပါကုန်၏သုမတပါသုမတပါသလေမြို့၌သလေမြို့၌သာသနာရိပ်သာသာသနာရိပ်သာပြည့်မြောက်ရေးအတွက်ပြည့်မြောက်ရေးအတွက်တထောင်သောတထောင်သောကျန်ငွေတို့ကိုကျန်ငွေတို့ကို ဆက်သွန်းချ၍ရေဆက်သွန်းချ၍သူရံပါကုန်၏သူရံပါကုန်၏သုမတပါသုမတပါဒီသာသနာရိပ်သာအတွင်းရှိဒီသာသနာရိပ်သာအတွင်းရှိသီလရှင်တို့အားသီလရှင်တို့အားတပါလင်တပါလင်င ငါးကြစီသောငါးကြစီသောဘုသူငွေတို့ကိုဘုသူငွေတို့ကိုသိရသည်အသိရသည်ပိုင်းခြား၍ပိုင်းခြား၍ဒီစေသွန်းချ၍ဒီစေသွန်းချ၍သူရမာကုန်၏သူရမာကုန်၏ကောင်းမှုပေါင်းသည်ကောင်းမှုပေါင်းသည်အသောတရား၄ပါးတို့၏အသောတရား၄ပါးတို့၏ကိုညာကိုကြောင်းဖြစ်သောကိုညာကိုကြောင်းဖြစ်သောမဉ္ဇဏ်ဖုန်ညာမဉ္ဇဏ်ဖုန်ညာနိဗ္ဗာန်ကိုနိဗ္ဗာန်ကို ဆောင်ပါစေသတည်းလက်ဆောင်ပါစေသတည်းကောင်းမှုကြောင့်ကောင်းမှုကြောင့်ကျွန်ုပ်တို့သည်ကျွန်ုပ်တို့သည်ဘေးရန်ဘေးရန်အန္တရာယ်ဟူသမျှတို့မှာအန္တရာယ်ဟူသမျှတို့မှာ ခသိအာခသိကျင်းလို့ကြ၍ကျင်းလို့ကြ၍သက်ရှိခြင်းသက်ရှိခြင်းနာကင်းခြင်းနာကင်းခြင်းဓမ္မာခြင်းဓမ္မာခြင်းသံသာများခြင်းသံသာများခြင်းသရှိသောသရှိသောဒုလာတောင်းတအသောဒုလာတောင်းတအသောလောကီလောကုတ္တရာလောကီလောကုတ္တရာအောင်ယူချမ်းသာအောင်ယူချမ်းသာမင်္ဂလာပေါင်းတို့နှင့်မင်္ဂလာပေါင်းတို့နှင့်အာခသိအာခသိပြည့်စုံကြ၍ပြည့်စုံကြ၍သင်္ခါသိန်းတို့၏ ရဲ့ခန္တီတို့၏ဉာဏ်ရာဖြစ်သောဉာဏ်ရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောနိဗ္ဗာန်ချမ်းသာမြတ်သောဉာဏ်ဉာဏ်စွာဉာဏ်ဉာဏ်စွာရောက်ရပါလိုကုန်၏ရောက်ရပါလိုကုန်၏ရှင်ဘုရားဒီကောင်းမှုပေါင်း၏ဒီကောင်းမှုပေါင်း၏ဘုရားကကိုဘုရားကကို မိယဖာမိယဖာဆရာသမားတော်အား၎င်းဆရာသမားတော်အား၎င်းဆွေမျိုးတော်အား၎င်းဆွေမျိုးတော်အား၎င်းမြေရ၌မြေရ၌ရောက်ရှိနေသောရောက်ရှိနေသောသိတာပေါင်းအား၎င်းသိတာပေါင်းအား၎င်းနှုတ်တော်ဤနှုတ်တော်ဤကိုသောနာကိုသောနာအိမ်သောနာအိမ်သောနာမျိုးသောနာမျိုးသောနာဤရိတ်တာသောနာဤရိတ်တာသောနာသာသနာတော်သောနာသာသနာတော်သောနာလောကကိုဆောင်းချောက်သောနာလောကကိုဆောင်းချောက်သောနာတရားမင်းတရားမင်း ယမမင်းယမမင်းသာရှိသောသာရှိသောနာပေါင်းတော်၎င်းနာပေါင်းတော်၎င်းသေဥစွာသေဥစွာသူသဖြင့်သူသဖြင့် ပေးဝေပါကုန်၏ညပေးဝေပါကုန်၏လုံးစုံသောလုံးစုံသောသတ္တဝါပေါင်းတို့အားလည်းသတ္တဝါပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏ဘာတော်မှာစ၍ဘာတော်မှာစ၍လုံးစုံသောလုံးစုံသောသတ္တဝါပေါင်းတို့သည်သတ္တဝါပေါင်းတို့သည်ညရာကြ၍ညရာကြ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြသံဃာကြပါစေသံဃာကြပါစေအမြအမြအမြ သူတော်ဘုရားပါကုန်တော်သာဓုသာဓုသာဓုနေအလူကဒေါ်လာနန္ဒစီကသုံးတော့သူသိအောင်တော်စိန်ရှင်ဝေဝေကပင်ရန်ကုန်မြို့မတ်35ကနမောရိပ်သာကနေ မိခင်ကြီးတော်သိန်းခင်မုထ၍ဦးသိန်းအောင်တော်စိန်တင်သာသမီမြေသူတို့က1338ခုနရောလာဇန်73ရက်ဟောကြားနေ့ဟောကြားနေ့တွင်ယေရှုရှင်မာသီဇာတော်ဘုရားကြီးရှင်မောင်၌မဟာစီသာသနာ့ဣဒ္ဓာတွင်ဒီလေးပါးနှင့် လူရာရာတို့ကိုသုံးဆွဲရာအတွက်ရည်မှန်း၍ကြံ့ငွေသတောင်းတီကိုငွေရာပင်ငွေရာပင်ဖြစ်စိုက်ထူလူရာပါသည်သူကြံ့ငွေသတောင်းတီဒီငွေရာပင်နဲ့စလင်း၍ံဂုံမြို့ဥရသနာတို့ကအဖွဲကျုပ်အားခန္ဓာရင်းအစ်အနာမတိရင်ငွေပင် ငွေရင်းကြငွေတစ်သောင်းကိုဘုရားဗန္ဒနလောကအဖွဲချုပ်ကအစိုးရငွေစုပါနဲ့အနန္တရှိရပါမည်ဘုရားဗန္ဒနလောကအဖွဲချုပ်သည်သို့ငွေရတာပင်မှနှစ်စဉ်ထွက်ပေါ်သည်တို့ညွန်များကိုနှစ်စဉ်ထောက်ယူ၍ပစ္စည်းလေးပါးနှင့်မာစီသာသနာရိပ်သာအတွင်လိုရာရာခွဲဝေသုံးဆောင်ရလူသားပါသည် မှချက်လူတိုင်းဟာအတိုးညွန်ဝင်များကိုထုတ်ယူပြီးခါတိုင်းလူရှင်များတို့ညွန်မောဒနာပြုနိုင်ရာအကြောင်းကြားရာဖြစ်ပါသည်ဒီလေချာကိုခဏဥစ္စာတွေမှာပါဗျာအပူတွေပါတယ် ကျေးဇူးရှင်ဆရာတော်ဘုရားကြီး29ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲနေ့ဆွမ်းကြွေးတို့လူပါဝင်ငွေတရားတစ်ဆက်တစ်ကြပ်ကိုဒီသုံးလုံးပါဟမ်ဒါဘုရားလာရင်နေကြတော့အင်္ဂါရီယောဂီတွေဧည့်သည်တွေကျွေးဝဲ သံဃာဘာသာကျောင်းတော်မျက်နှာကျက်အတွေ့300မိခင်ကြီးတော်သိခင်ဘုရားရဲ့ဥသိမ်းအောင်တော်စိန်တင်သာသမီသူတော်ကငွေရတဲ့အတွက်သာခုနကငွေတော့တော်သိခင်သာသမီသူတော်ကပေကူမြို့သာသနာရိပ်သာတွင်ဆောက်လုပ်ဆဲဖြစ်သောအရိယဝါဒသမထမ်းကျောင်းအတွက်တသော သင်္နာမှာဆောက်တယ်ဒီကဟိုဒီဒီလေးအနောက်ဘက်ပြီးပါဟုတ်တော်တော်စမြည်လားစကားစားပဲကြည့်သေးတယ်ဟုတ်ပါဟိုဘိုးတွေပါဘိုးကိုပဲတောင်းတယ်ဟုတ်တော်ပြီးနေတနည်းတည်းမရောက်ခဲ့ဘူးဟိုတင်လဲမန္တိုင်ကပဲပြန်လာအဲ့ဒီမရောက်29ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲတွင်အကျိုးနေ့ သံဃာတော်ကုံယောဂီကုံဤဒီကုံနှင့်ဤဒီကုံမုံဟင်းကလက်ဖက်ရည်မုံမြဆက်ကတူရန်ကျွေးမွေးခြင်းသာအခုမနေ့ကကျွေးမွေးပြီးပါပြီအဲ့ဒါလည်းထည့်ရချာမှာကြောက်လာသောသီလရှင်ယောဂီများနှင့်ရိဒ္ဓအတွင်းရှိသီလရှင်ယောဂီ60တို့အာတပါး အာရစီသူတော်ညင်ဘာကြောက်လိ300အဲဒါတွေရေးထားဖို့ပါသုဒနာတွေအများကြီးပါဒီနေ့မနေ့ဘာငါတွေယောဂီတွေဧည့်သည်တွေဒါတွေကတော့ကျွေးမွေးပြီးသွားပါပြီဒီမှာညောင်သာသနာဆိုင်ရှိတာမှရှိတဲ့သံဃာတွေရောဆရာကလာတဲ့သံဃာတွေရောသုဒနာကတော့မြတ်စွာဘုရားကြီး ပစ္စည်းသားသံဃာတွေရည်စူးပြီးတော့ထူတိုင်းရတာပါပဲ၃ဆောင်တော့ခုရှိတဲ့ကိုယ်တော်တွေ၃ဆောင်ပါမြတ်စွာဘုရားရည်သားသံဃာတွေဆိုတော့သာသနာလုံးကဘဝတော်မြတ်စွာဘုရားဤသာဝကသံဃာတပိသားပေါင်းဖြစ်သောသံဃာတော်သည်ဥပတိပန်သောလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာကျင့်တတ်ပါ၏ လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကောင်းသောခြင်းကိုကျင့်နေတဲ့ဘုရားတိသားတွေအကုန်ကအာဘုရားတိသာဝကတန်ခါအဲဒီတန်ခါတော့အာသုဒ္ဓံရသုဒ္ဓိဘာနာကိုလည်းပြည့်စုံလောဘဒေါသမောဟကင်းအောင်ဘာတွေကျင့်တယ်လဲဆိုရင်သီလသမာဓိပညာကျင့်တွေကိုကျင့်ရတယ်သီလကျင့်ကျင့်လို့သီလရိုးသေးသေးကျင့်သုံးစောင့်ရှောက်နေလို့ရှိရင်ကာယကံမြောက်ဝစီကံမြောက် ပြုလို့တဲ့လောဘဒေါသမောဟတွေမဖြစ်ပဲငြိမ်းတာပဲသီလယူသေးသေးစောင့်သိနေတဲ့ပုဂ္ဂိုလ်ကြီးကကိုယ်မူရနှုတ်မူရတွေတဲ့ရဲ့ပဲကိုယ်မူရနှုတ်မူရတွေအကုန်ကင်းတာအဲဒါလောဘဒေါသမောဟကျမ်းစာတွေငြိမ်းသမာဓိဘာဝနာအားထုတ်နေတဲ့ပုဂ္ဂိုလ်ကြတော့စိတ်ကူးတဲ့မှာကိုလောဘဒေါသမောဟစိတ်ကူးရင်ဖြစ်ရပရိယုထံကိရိတာကြီးခေါ်တဲ့အဲဒါတွေငြိမ်းမှာ ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကြတော့ရှုမိတဲ့အာယုန်တိုင်းအာယုန်တိုင်း၌ဖြစ်နိုင်တဲ့လောဘဒေါသမောဟအနုပြကိလေသာတွေငြိမ်းနေမရှုမိလို့ရှိရင်တော့မရှုမိတဲ့အာယုန်ကိုဆွဲပြီးတော့လောဘဒေါသမောဟတွေဖြစ်ရှုမိတဲ့အာယုန်ကြတော့မဖြစ်တော့ဘူးအဲဒါအာရုံအနုပြခေါ်တဲ့အဲ့ဒီနုပြကိလေသာတွေငြိမ်းနေဝိပဿနာဉာဏ်ရှင်းတာပြည့်စုံတဲ့အခါကျတော့အရိယာမဉာဏ်ဖြစ်တဲ့အဲ့ဒီခါကျတော့သာနာနာနုပြသာနာမှာ ဖြစ်နိုင်တယ်ဆိုတဲ့လောဘဒေါသမောဟကိလေသာတွေအကုန်မဖြစ်ဘဲနဲ့ငြိမ်းသွားတယ်အဲဒီတော့ကြာစာဖြစ်တဲ့ဝိတိကမကိလေသာတွေအလားစားဖြစ်တဲ့ပရိယုထံကိလေသာတွေအနုစားဖြစ်တဲ့အနုပယကိလေသာတွေကိလေသာ30ကင်းငြိမ်းအောင်လို့ကျင့်နေတဲ့တရားတိသာညာတော်အပေါက် သံဃာဝိခေါ်သည်အဲဒီသံဃာတော်သုတိပန္နာကိုလည်းပြည့်စုံတယ်အဲဒီသံဃာတော်ကိုမွန်မြတ်သောမွင်္ဂဆွမ်းခဲပဲဘောဇင်နေမင်းကလူရမ်းပြီးပါပြီယောဂီပုဂ္ဂိုလ်တွေလည်းလူရမ်းပြီးပြီသာရောက်လာတဲ့ဧည့်သည်တွေဝေရလာတဲ့ဧည့်သည်တွေလည်းမမြဲဘူးဒီနေ့ဆိုတော့တော်တော်များပါပြီကုံတော့ပြင်းနေပါဒီနေ့နဲ့လည်းပြင်း လာပြီးနေ့တစ်နေ့လာပြီးနေ့တစ်နေ့ကြတော့ပြင်ပြည့်နေနေမရအောင်လို့အဲ့ဒါကြီးကလူသားမိပါခဏခဏနဲ့လူသားနေရတော့အထူးတော့ဟောစရာမလိုပါဘူးဒါနကုသိုလ်ကြီးအကျိုးအာနိသင်တွေကပြီးပြီးသားတွေဖြစ်ခုထူးတာကတော့ ဉာဏ်ကုန်သာနာရိတာအတွက်ငွေကြေးသာပင်အတူနဲ့အခုကရိယဝါဒကြောင်းအတွက်ဘုသူငွေသူသနာတွေဒါတွေကတော့အထူးတွေပဲသာဝရနိဗ္ဗာန်အတူတည်းကြောင်းတဲ့သူသနာရတဲ့ဒီကြောင်းသင်္သာဝရတည်ပြီးတော့နေတယ်မိမိတို့ကုသိုလ်တွေအများအားဖြင့်နိဗ္ဗာန်သာဝရနိဗ္ဗာန်ကုသိုလ်ကဒီကငွေကြေးသာပင်ကလည်း အများအားဒီနေတာမပြောက်မပြေရဘူးရင်ကတော့နောက်အတိုးအမြတ်ကိုထုတ်ယူပြီးတော့ကျောင်းသာသနာ့ဤတမရဟန်းရှင်လူတွေဆင်းရဲတာကတရားကျင့်သုံးနိုင်အောင်ထောက်ပံ့ဖို့ရလူရသက်ကနေထောက်ပံ့ဖို့ဘာလို့ရင်သွားဟိုအထက်လို့ရင်သင်္ကန်းလို့ရင်သင်္ကန်းသာဝုလို့လို့ရှိရင်သာဝုသာဝုကတော့အများအားလိုနေမှာပါပဲ အသေးလည်းလိုမှာအဟောင်းလည်းရှိခြင်းကြာကြီးလိုနေမှာရေတို့မီးတို့ဆိုတာတွေလည်းစားဖို့နေတယ်အတွင်းဝင်နေတဲ့ပစ္စည်းတွေပါပဲအဲ့ဒါအများအားလိုနေတာပါပဲလမ်းပါအဲလည်းပဲစားဖို့နေဆိုင်တာပါပဲအဲ့ဒါတွေအတွက်အများအားကုသိုလ်တွေပွားပြီးတော့နေဖို့ရတယ်ငွေတွေဒါဖြင့်စိုက်ထူတယ်ဟုတ် သံဃာဝါဒကျောင်းမှာတော့ဒီကမျက်နှာချက်ဖြစ်ရတယ်လို့ခုမှမျက်နှာချက်ဖြစ်ရတော့အဲဒီမျက်နှာချက်တော့ပြီးတော့ပြီးလားပြီးပါပြီးတယ်ထူထူနဲ့လည်းတန်ကြားအဲမျက်နှာချက်ထလိုက်တော့လူဝေကြလို့ရှိရင်ဖြင့်အပေါ်ဓာတ်ကအပူလည်းတက်တာလေမျက်စိအမြင်အားဖြင့်လည်းပဲပန့်ရှင်းတာပါစီစီလင်းလင်းကြားထုတ်တဲ့ပုဂ္ဂိုလ်တွေသိကြည်လင်ပြီးတော့တမာရီဖြစ်ပြီး ဝိပဿနာဉာဏ်ဤတို့တဲ့ခွေအကြောင်းနဲ့ဖြစ်ပါတယ်လာရင်လည်းကြတော့လည်းတခါသံဃာရေယောဂီရေအရာတော့ပုရိသတိပုံများအဲ့ဒါတွေဒုရဏာတိတွေ့လည်းပဲမတရားတစ်ချက်တည်းကြက်သူပါတယ်ဒီလားချင်းယောဂီတွေငါးချက်စီရ300အဲ့ဒါတွေကဒီကျင်းအစုတွေလည်းဒါတွေပို့ပြီးထူးလာတာတွေပါအဲ့ဒါတွေဒီစက်ချပြီး မင်းတို့လိုကျက်တဲ့သူတောင်းရုံနဲ့သူမတောင်းနဲ့ကောင်းကျိုးတွေပေးမှာပါလူချမ်းသာနာချမ်းသာတယ်ဆိုတာသူမတောင်းနဲ့ပေးတာအောင်ဆုံးကတော့ဆင်းရဲခါသိင်းနဲ့နိဗ္ဗာန်ပဲတဲ့ဒါခဏခဏခေါ်ရတယ်နိဗ္ဗာန်အကောင်းဆုံးခေါ်ရယောဂီတွေအနေညာရည်ကျက်တဲ့ပုဂ္ဂိုလ်တွေအနေဆိုလို့ရှိရင်တော့နိဗ္ဗာန်ကောင်းတယ်ဆိုတာသိပါအနာမင်းညာမင်းကျက်တဲ့ပုဂ္ဂိုလ်တွေကတော့သိမသိဘူးဒီလိုပြောပြနေတာတော့မသိမသိဘူး ရားအထုထားတဲ့ပုဂ္ဂိုလ်တွေညာရင်းကျက်နေတဲ့ပုဂ္ဂိုလ်တွေကတော့ရှင်းကြီးနဲ့နိဗ္ဗာန်ကကောင်းတာပဲဆိုတာနဲ့သင်ပြအဲဒါကြောင့်အကောင်းများဆုံးဖြစ်ဆင်းရဲခါပင်ညင်းရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုဒီနေ့ဒီရထားတဲ့တူတန်းတဲ့ကုသိုလ်ကောင်းမှုအစွမ်းအနုဘောရသင်ညာစာရောက်ပါပါစေမြတ်မောပြုပါပါစေလို့ဗလာနာအချင်းကြီးရဆုတောင်းပြီးတော့ဒီစက်ချမြတ်ပေးဝရမယ် မိမိတို့လိုကြက်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာခန္ဓာပေါင်းလို့လည်းပြည့်စုံကြပါစေရှင်ဘုရားရှင်ဘုရားတပည့်တော်တို့သည်ရှင်ဘုရားသာသနာတော် ဖြေစွာတည်တာဖြင့်သွန်ကားခြင်းဤပွားခြင်းဒီပင်ခြင်းကျိုးငါ၎င်းဤတော်တို့သည်သာသနာဝဆင်းရဲ့မှတ်လွတ်မြောက်ပါရခြင်းနိဗ္ဗာန်ကိုသင်မြန်စွာသင်္ဘောပြုပါရခြင်းကျိုးငါ၎င်း ယနေ့နဲ့နဲ့အာယုန်တဲ့ကာလမှာစ၍သုပတိပါဏစရှိတော်ဘုံကျေးဇူးတော်နှင့်ပြည့်စုံတော်မူသောသံဃာတော်အားမွန်မြတ်သောဘုံရင်ကသံတစ်ဖက်ရေမုံတို့ကိုယိုသေးစွာသက်ကလူရန်ဝေမ ဝေးကုသိုလ်ပါကုန်၏ယောဂီအပေါင်းကုသိုလ်ကောင်းတို့အားလုံးသွားရောက်လာသောဤစီအပေါင်းကုသိုလ်ကောင်းတို့အားလုံးလျာဏမိတ်တမိတ်ဆွေအပေါင်းကုသိုလ်ကောင်းတို့အားလုံးဝွန်မြတ်သောဝွန်ရင်ကဆန်းဲပဲဘောဇင်တော့ဖြင့်တွေးမွေး မ်းပါကုန်၏သုမတပါဤသာသနာ့ဣဒ္ဓ၌ယောဂီပေါင်းသူတော်ကောင်းတို့အားကိုယ်စိတ်နှပြသန္နာစွာနှစ်မြတ်စွာဘုရား၏အဆုံးအမဖြစ်သောသီလသမารိပညာကျင့်တို့ကို ချမ်းသာစွာကျင့်သုံးနိုင်ရေးအတွက်ထောက်ပံ့လူရန်ညာတပေါင်းသောကျငွေတို့ကိုဝေဝေလာပင်ဖြစ်ဖြင့်စိုက်ထူလူရန်မှာကုန်၏တို့ကျငွေတပေါင်းကို ုရားသာသနာနှုတ်ကဟာခွက်ကျုပ်အားခန္ဓာရင်းဖြစ်ဖြင့်အနှင်းပါကုန်၏ဘုရားသာသနာနှုတ်ကဟာခွက်ကျုပ်သည်ထိုတသောသောကြောင့်ွေတို့ကိုဝိစုပါဏ၌သင်သွင်းထား၍ထိုမွေပင်ကိုရင်းတော်မှာ ဖြစ်ပေါ်သောအတောညွန်ဝေတော့ဖြင့်ဒီသာသနာရိပ်သာ၌လိုရာလိုရာပစ္စည်းတို့ကိုဝယ်ယူ၍ထောက်ပံ့သူရမ်းကြပါစေသောမရဝတကောင်းသောကျမ်းွေတို့ကိုအဲပဲကူးမျိုး သာသနာ့ရိပ်သာတွင်ဆောက်လို့ဆဲဖြစ်သောအရိယဝါဒကမ္ထမ်းကြောင့်တွင်ရေစဲသွန်းချ၍သုဒ္ဓမ္မာကုန်၏သုမတော်က300သောကျမ်းွေတို့ကိုသံဃာဝါဒကျောင်းတော်တွင်ညနေကျက်အတွဲရေစဲသွန်းချ၍သုဒ္ဓမ္မာကုန်၏ မတပါတရားတစ်ဆက်တစ်ကြသောဘုဒ္ဓငွေတို့မှာစစ်ပေါ်လတန်သောအသွမ်းခဲဝဲဟောစဉ်တို့ကိုယခုလာပြင်းနေ၌သံဃာတော်ပေါင်းယောဂီပေါင်းသိဒ္ဓပေါင်းတို့အားတွေ့မွေးလူဒန်းရန်လူဒန်းပါကုန်၏ သုမတပါကြွရောက်လာတော့သီလရှင်ယောဂီများနဲ့ဒိဋ္ဌာတွင်ရှိသီလရှင်ယောဂီအလုံးပေါင်း60တို့အားငါးကြစီ300တော့ကျငွေတို့ကိုအသီးအသီးပိုင်းချ၍ စေသွန်းကြ၍သုသာမာကုန်၏ဒီကောင်းမှုပေါင်းသည်အာသောတရား၄ပါးတို့၏ကုညာကုကြောင်းဖြစ်သောဉာဏ်ကုညာနိဗ္ဗာန်ကိုရောက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်ကျွန်ုပ်တို့သည်သေယံ စေဟုသမျှတော်မှာအခါသိကျင်းလို့ကြ၍သက်ရှိခြင်းနာကင်းခြင်းကျမ်းမာခြင်းသန္တာများခြင်းသရှိတော်ဒုလတောင်းတသောသောကီလောကုတ္တရာကောင်းညိုချမ်းသာမင်္ဂလာပေါင်းတို့နှင့်အခါသိပြည့်စုံကြ၏ င်းရဲခါသိမ်းတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောသိဉ္ဉံသာရရပါလိုကုန်၏ရှင်ဗျာဒီကောင်းမှုကုသိုလ်၏ဖို့ကိုအမိယဖာဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းပြေရ၌ရောက်ရှိနေသောသိတာပေါင်းအား၎င်း ဟုတ်တော့၏ကိုဆောင်နာအိမ်ဆောင်နာမျိုးဆောင်နာဒီရိတ်တာဆောင်နာသာသနာတော်ဆောင်နာလောဘကိုဆောက်ရောက်သောနာယာမင်းယမမင်းသရှိတော်နာပေါင်းတော်၎င်းယေဟုစွာသုသဖြင့် ညာပေးပါကုန်၏လုံးစုံသောသတ္တဝါပေါင်းတို့အားလည်းပညာပေးပါကုန်၏ဒီပါတော်မှာစ၍လုံးစုံသောသတ္တဝါပေါင်းတို့သည်ညာရရ၍ကိုယ်စိတ်နှပြဆန္ဒကြပါစေညဝေဒာညဝေဒာ